ယနေ့ဇာတိဝိရုပူပြင်းတဲ့အတွက်ရှိပိုင်းတရားထိုင်မှုကိုရဆိုင်ပြီးတော့ဒီနေ့ဟောကြားမယ်တရားကိုပဲဟောရအောင်နော်သာသနာတော်တက္ကရာ2555ခုနှစ်လူတို့ဟောဟာကောဇာတက္ကရာ1383ခုနှစ်ဂုရုခေမန္တလွေလာရသည် တပေါင်းလခွေနေယနေ့ရှင်မင်းဝသာသနာရိပ်သာတို့ဓမ္မသဝနာကုသိုလ်ဒုလာရောက်စီပူကြတဲ့ဓမ္မမာမကတရားလူလာကြတဲ့ယောဂီသူတော်စင်များကိုဘုန်းကြီးဓမ္မဒါနတရားလူပေးလူမှာကတော့သင်္ကုတ္တရနိကေဒီကနိဗ္ဗာန်မှာလာတဲ့ပုဂ္ဂါရတုံးနဲ့ ဓမ္မပရထသရာမှာလာတဲ့ဓမ္မရာမခြေရဝတ္ထုအခြေခံထားပြီးတော့ယနေ့တရားနဲ့သာပူဇော်ပါဆိုတဲ့တရားတော်ကိုဒီနေ့ဓမ္မဒါနတရားလူပေးလူမှာဖြစ်ပါ။ဘာကြောင့်လဲဆိုတော့ယနေ့ပရိသတ်အစရှိတဲ့မီဒီယာတွေမှာကြည့်လိုက်ရင် အသရိယပူဇော်ပွဲဆရာကရောပွဲဆိုတာနေရာတိုင်းမှာအနှံ့ပြဝမ်းသာစရာကောင်းဘုန်းကြီးတို့ဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်များဟာမိမိတို့ပေါ်မှာကျေးဇူးရှိတဲ့ဆရာသမားကိုမမေ့ကြဘူးဆိုတာလေးကိုဖော်ထုတ်ပြီးတော့ဆရာသမားရဲ့ဂုဏ်ကျေးဇူးများကို အောက်မေ့အမှတ်ရ

ဒီဆရာဆရာမများကိုမိမိတို့ရဲ့ဘဝရရှိတဲ့ဘဝမှာထေထေဝါဝါတင်းတော့တင်းနေနေနိုင်ထိုင်နိုင်အောင်ဒီဆရာသမားများကနေပြီးတော့တတ်ပညာတွေသင်ကြားပေးလိုက်တယ်ဆိုတဲ့ကျေးဇူးပေါ့တဘဝချမ်းသာရဲ့ကျေးဇူးဘယ်နှဘဝချမ်းသာလဲတဘဝချမ်းသာ အခုဆရာသမားများသင်ကြားပေးလိုက်တဲ့အတတ်ပညာတွေနဲ့ဘွယ်သူဂုံတူးတွေနဲ့ဒီဘဝမှာရာထုဂုံတူးတွေရပြီးတော့သင်တော့တင်တယ်ထဲထဲဝါဝါချမ်းချမ်းသာသာစာရေးဝေးရေးနေရေးကြမ်းမာရေးအလုံးပြည့်ပြည့်စုံစုံနေနိုင်ထိုင်နိုင်တာဟာဒီဆရာသမားများရဲ့ကျေးဇူးပဲဆိုပြီးတော့ဆရာသမားများရဲ့ဂုဏ်ကျေးဇူးကိုမမေ့တဲ့အနေအားဖြင့် မူလတန်းကစပြီးတော့အလယ်တန်းအထက်တန်းတက္ကသိုလ်ထိအောင်အခုဆရာသမားများကိုခတော်ပွဲတွေပူဇော်ပွဲတွေနဲ့ပူဇော်နေကြအဲ့ဒီလိုပါပဲဘုန်းကြီးတို့လောကဘက်ကဆရာသမားများရဲ့ဂုဏ်ကျေးဇူးတွေတဘဝဇာလေးချမ်းသာအောင်တတ်ပညာသင်ကြား ပေးတဲ့ဆရာသမားများရဲ့ကျေးဇူးကိုမမေ့သလိုသတ္တန္တရာလုံးချမ်းသာအောင် တရားဓမ္မတွေသင်ကြားပေးခဲ့ဆရာသမားရဲ့ကျေးဇူးတွေရောမရှိဘူးလားတဘဝစာကျေးဇူးလေးတောင်မှမမေ့လို့ရှိရင်ကျေးဇူးတရားကိုသိတတ်ရင်သတ္တန္တရာလုံးဆင်းရဲကလွတ်မြောက်တရားနိလန်ပေးတဲ့ဆရာသမားများရဲ့ကျေးဇူးကိုရောမေ့တယ်လားမမေ့တယ်ဘူးလားမမေ့တယ်ဒါကြောင့်မို့ဘုန်းကြီးတို့ဆရာသမားများရဲ့ တရားဘက်ကဆရာသမားများရဲ့ကျေးဇူးကိုဖော်ကျူးထားရဲ့ဘဟုကာရဆိုတဲ့တုတ်တံလေးရှိတယ်။အဲဒီဘဟုကာရတုတ်တံမှာကျေးဇူးများတဲ့ဆရာ၃မျိုးရှိတယ်တဲ့ကျေးဇူးများတဲ့ဆရာ။သေယောမိဘိကဝေပုဂ္ဂလာပုဂ္ဂလတာဘဟုကာရောဘိကဝေယဟန်တော်များဥจิตသားတို့တယောသုံးပါးကုန်သော ဤမေပုဂ္ဂလံဤဆရာဖြစ်သောပုဂ္ဂိုလ်တို့သည်ပုဂ္ဂလတာတပိဖြစ်သောပုဂ္ဂိုလ်အားဘဟုကာရာညာသောခြေဆုရှိကြပါပေကုန်၏ဘုရားရှင်ကဟောဒီလောကကြီးထဲမှာခြေဆုများတဲ့ဆရာ၃မျိုးရှိတယ်ကတမေတယောပဲ၃မျိုးတို့ဤဟုမူကားယံဘေကဝေပုဂ္ဂလံအာဂမ္မပုဂ္ဂလော ဗုဒ္ဓတရဏံဂတောဟောတိဓမ္မတရဏံဂတောဟောတိသံဃတရဏဂတောဟောတိယံဘိခဝေပုဂ္ဂလောဣမတ္တပုဂ္ဂလတ္တဘဟုကာရောဘိခဝေယံတော်များဥจิตတို့ယံပုဂ္ဂလံကျင်ဆရာဖြစ်သော ပုဂ္ဂိုလ်ကိုအာကမ္မအကြောင်းပြု၍ပုဂ္ဂလောတည်းဖြစ်သောပုဂ္ဂိုလ်သည် ဗုဒ္ဓံမြတ်စွာဘုရားကိုတရဏကိုခွေရဟူ၏ကတောစိကတိဟောတိဖြစ်၏ဓမ္မမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူခဲ့တဲ့တရားတော်ကိုတရဏကိုခွေရဟူ၏ကတောစိကတိဟောတိဖြစ်၏သံဃာမြတ်စွာဘုရားရှင်ဤတိသသံဃာတော်ရှင်မြတ်ကိုသရဏဂုဂွေယဟူ၍ကတောစိကတိဟောတိဖြစ်၏ ဘေကဝေယံတော်မြတ်ဦးจิตသားတို့ယံပုဂ္ဂလောဤကဲ့သို့ယရဏသုံးပါးကိုကိုးကွယ်စည်းကတ္တအောင်ဘုရားတရားသံဃာကိုကိုးကွယ်စည်းကတ္တအောင်သင်ကြားပြသပေးတဲ့ဆရာဖြစ်သော ပုဂ္ဂိုလ်သည်ဒီမတာပုဂ္ဂလတာတည်းဖြစ်သောပုဂ္ဂိုလ်အားဘဟုကာရောများသောကျေးဇူးရှိပါ၏ ဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုရောမြတ်ကြီးသည်ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်းနံပါတ်1ကတရဏဂုံတီအောင်သင်ပြပေးတယ်ဆရာတဲ့အဲဒီတော့တရဏဂုံတီအောင်သင်ပြပေးတယ်ဆရာပေါ့ အဲ့ဒီတရဏဂုံတင်အောင်သင်ပြပေးတဲ့ဆရာဟာလည်းပဲကျေးဇူးမရှိဘူးလားမိမိရဲ့တန်တမဘုရားတရားသံဃာဘုရားကိုကိုးကွယ်တတ်အောင်သိကတတ်အောင်တရားတော်ကိုကိုးကွယ်သိကတတ်အောင်သံဃာတော်ကိုကိုးကွယ်သိကတတ်အောင်သင်ကြားပြသပေးတဲ့ဆရာဟာလည်းပဲကျေးဇူးရှိတယ်။ဒါကြောင့်လဲဆိုတော့ ဒီတရဏဂုံဆိုတဲ့စကားထဲမှာတရတိဟိန္တတိတိတရဏံလို့ဒီလိုကျမ်းဂန်များမှာဖွင့်ပြထားတရတိဟိန္တတိတိတတဝါတို့ဤဆင်းရဲမျိုးစုံကိုပယ်ရှားကာကွယ်တတ်၏ဣတိထုကြောင့်တရဏံတရဏမည်တယ်တတဝါများရဲ့ဆင်းရဲအမျိုးစုံကိုပယ်ရှားတတ်ကာကွယ်တတ်လို့ဘုဒ္ဓဓမ္မတန်ခါဆိုတဲ့ ဒီတရားသုံးပါးကိုတရဏဂုံလို့ခေါ်တယ်သတ္တဝါတို့ရဲ့ဆင်းရဲအမျိုးစုံကိုပေချတတ်ကာကွယ်တတ်တယ်ဆိုတော့သတ္တဝါတွေဟာကိုဆင်းရဲမှစိတ်ဆင်းရဲမှကြောက်သလားမကြောက်ဘူးလားညာအဲ့ဒီကိုဆင်းရဲစိတ်ဆင်းရဲနဲ့အသက်ရှင်နေထိုင်ရမှာကိုဘုန်းကြီးတို့အားလုံးပုထုဇဉ်ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းကြောက်ရွံ့ကြတယ် ဒီဘဝမှာလည်းပဲကိုယ်ဆင်းရဲစိတ်ဆင်းရဲနဲ့နေထိုင်ရမှာကြောက်ဝမ်းမြအဲလိုကိုယ်ဆင်းရဲနဲ့ဆိုတာအစာအသောက်နေထိုင်အဝတ်ကျန်းမာရေးဆင်းဆင်းရဲရဲနဲ့မပြည့်မစုံနေရမှာကြောက်အဲဒီလိုပဲမပြည့်စုံတော့ဘူးဆိုရင်စိတ်ရောချမ်းသာပါမလားအဲဒီလိုကိုယ်ဆင်းရဲစိတ်ဆင်းရဲနဲ့နေရမှာနေထိုင်ရမှာဘဝမှာအသက်ရှင်နေရမှာကြောက်ရွံ့တယ်လို့ပဲငရဲတိရစ္ဆာန်ဒိဋ္ဌာသူရကယ်ဆိုရဲအပေဘေးကြောက်ရွံ့မှာရော ကြောက်သလားမကြောက်ဘူးလားဗျာအဲ့ဒီဒုက္ခတိဆိုတဲ့ဘဝမျိုးကြာရောက်ရမှလေကြောက်တာပဲအဲ့ဒီလိုပဲမိမိရရှိထားတဲ့စည်းစိမ်ဥစ္စာတွေမိမိရရှိထားတဲ့စည်းစိမ်ဥစ္စာတွေပျက်စီးဆုံးယုတ်သွားမှရောမကြောက်ဘူးလားခင်ရရှိတဲ့အခုဒီဘဝကနေပြီးဒီတဲ့နေကြတဲ့ဘဝမျိုးကိုရမှရောမကြောက်ဘူးလားဗျာအဲ့လိုပျက်စီးသွားမှနေကြသွားမှကိုကြောက်တယ်အဲ့ဒီအကြောက်တရားတွေ ဘုန်းကြီးတို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟာဒါနာသီလဘာဝနာတနည်းအားဖြင့်သီလသမာဓိပညာဆိုတဲ့တရားတွေလမ်းညွန်ပြီးတော့ချမှတ်ပြီးတော့ပဲဖြောက်ပြီးခဲ့တယ်သီလတရားတွေကိုစောင့်သိလို့ရှိရင်သီလတရားတွေတည်ငြိမ်အောင်သီလတရားတွေကိုမိမိတဏ္ဍတည်အောင်ရှင်းကြပွားများအားထုတ်သွားလို့ရှိရင်ရမရဖြစ်လျာဘဝတိုင်းမှာကျမ်းမာမယ်အသက်ရှင်မယ်

ပယ်ဘေးကရောလွတ်နိုင်သလားမလွတ်နိုင်ဘူးလားလွတ်နိုင်တယ်ဒီအပယ်ဘေးလောက်တင်လွတ်နိုင်တာလားဆိုတော့ဘုန်းကြီးတို့ယောဂီများဒီဘဝခရီးတန်တရာခရီးကရောအကြီးတိုင်လွတ်မြောက်တဲ့အထီရော မရနိုင်ဘူးလားဒါဘုရားရှင်ချမှတ်ထားတဲ့လမ်းစဉ်အတိုင်းလိုက်ဒါနသီလဘာဝနာဆိုတဲ့လမ်းစဉ်အတိုင်းလိုက်တတိကံလမ်းစဉ်အတိုင်းလိုက် အဲလိုကျင့်သုံးသွားလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာဒီဘဝအပြည့်တန်ត្រာခရီးကနေပြီးတော့လွတ်မြောက်အပြည့်တိုင်လွတ်မြောက်သွားတဲ့လွတ်မြောက်မှုဆိုတဲ့ချမ်းသာကိုလည်းရရှိသွားနိုင်တယ်။နောက်တန်ခါဘုရားရှင်ရဲ့တတိယတန်ခါတော်များကလည်းဘုရားရှင်ချမှတ်ထားတဲ့ဒီတဏှတိလဘာဝနာဆိုတဲ့လမ်းစဉ်အတိုင်းထပ်ဆင်းပြီးတော့လမ်းညွှန်မှုပေးပြီးတော့ဘုန်းကြီးတို့ အကြောက်တရားတွေပေါ့ဘုန်းကြီးတို့တတ္တဝါတွေပုထုဇဉ်ပုဂ္ဂိုလ်ကြီးကြောက်မိကြတယ်ကိုဆင်းရဲစိတ်ဆင်းရဲတွေကလွန်မြောက်အောင်ကိုဆင်းရဲစိတ်ဆင်းရဲတွေနဲ့အသက်ရှင်နေတဲ့ရမှာတွေကလွန်မြောက်အောင်အပယ်ဘေးတွေကလွန်မြောက်အောင်ဘဝဆင်းရဲတန္တရာဆင်းရဲတွေကလွန်မြောက်အောင်ပေါ့အဲ့ဒီအကြောက်တရားတွေကလည်းလွတ်မြောက်အောင်ဆိုပြီးတော့ပယ်လျှောက်တဲ့အနေအားဖြင့်ဒီတိပဋ္ဌာန်လမ်းစဉ်လေးကိုဆက်ဆင်းပြီးတော့ဟောကြား ညွန်ပြပြီးတော့မပေးကြဘူးလားကဲအဲ့ဒီလိုဘုန်းကြီးတို့တတ္တဝါတွေရဲ့တန်တန်မှာဖြစ်ပေါ်နေတဲ့အကြောက်တရားတွေကိုဒီမှာဘုရားရဲ့ဘုရားတရားတန်ခါဒီအကြောက်တရားတွေကိုပယ်ဖြောက်တတ်လို့ဒီဘုရားတရားတန်ခါဆိုတဲ့ယရဏ၃ပါးကိုတရဏလို့ခေါ်တယ်။ဘာလို့ခေါ်ပါလိမ့်မလဲ။တရဏဘုရားတရားတန်ခါဒီယရဏ၃ပါးကိုတရဏ ဒီတရဏဆိုတဲ့ဒီတရဏကုံမြင်နေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာအပယ်၄ပါးကလွတ်နိုင်သလားမလွတ်နိုင်ဘူးလားယေကေတိဗုဒ္ဓံတရဏဂတတိနတိကမိတန္တိအပါယဘူမေယေကျင်သူတို့သည်ဗုဒ္ဓမြတ်စွာဘုရားကိုတရဏကိုးခွေရာဟု၏ကတတိစီကကြကုန်၏ ဓမ္မမြတ်စွာဘုရားရှင်ဟောကြားတော်မူထားတဲ့တရားတော်ကိုတရဏကိုဝေယဟူ၏ကတံပေစိကံကြကုန်၏သံဃာမြတ်စွာဘုရားရှင်ဟောကြားတော်မူမြတ်စွာဘုရားရှင်ဤတိတသံဃာတော်ရှင်မြတ်တို့ကိုတရဏကိုဝေယဟူ၏ကတံပေစိကံကြကုန်၏ဒေထုဘုရားတရားသံဃာယရဏသုံးပါးကိုကိုယ်ွယ်စည်းကပ်ကြကုန်သောပုဂ္ဂိုလ်တို့သည် အပယဘူမိအပေလေးဘုံတို့နကမိတန်တိမလားမရောက်နိုင်ကိုဟောဒီတရားတရားတန်ခါအမြဲတမ်းစိတ်ကပ်နေတယ်တရဏဂုံမြဲနေပြီဆိုရင်ပေါ့အဲ့ဒီပုဂ္ဂိုလ်ကြီးအပေလေးပါးကမလွတ်နိုင်ဘူးလားအပေလေးပါးကလွတ်နိုင်တယ်တဲ့ဒါကြောင့်မို့ဒီတရဏဂုံတီးအောင်တရဏဂုံမြဲအောင်မိမိတို့ကိုသင်ပြပေးတဲ့ဆရာ တရဏဂုံကိုဆောက်တည်တတ်အောင်ဘုရားကိုကိုယ်ွယ်စည်းကပ်တတ်အောင်တရားကိုကိုယ်ွယ်စည်းကပ်တတ်အောင်သံဃာကိုကိုယ်ွယ်စည်းကပ်တတ်အောင်ဘုရားရဲ့ဂုဏ်တော်တွေအာယုံပြုတတ်အောင်တရားဂုဏ်တွေအာယုံပြုတတ်အောင်သံဃာဂုဏ်တွေအာယုံပြုတတ်အောင်အမြဲမပြတ်နှလုံးသွင်းတတ်အောင်သင်ပြပေးတဲ့ဆရာဟာကျေးဇူးရှိသလားမရှိဘူးလားပြေဆိုလိုက်တရဏဂုံတည်စေသင်ကြပေ မြတ်လေးတို့ဆရာသရဏဂုံတီစေသင်ကြပေမြတ်လေးတို့ဆရာသူကြည်ပါ ဒီတော့တရဏဂုံပြည့်အောင်သင်ကြားပေးတယ်ဆရာဘုန်းကြီးတို့ယောဂီများအပေဘေးကလည်းလွတ်နိုင်တယ်အပေဘေးကလည်းလွတ်နိုင်တယ်ဒီတရဏဂုံနဲ့ဒီမြတ်စွာဘုရားဟောကြားတဲ့တရားတော်အတိုင်းလိုက်နာပြီးတော့ဘောပေါင်းမြောက်မြောက်ကျင့်သုံးအားထုတ်သွားနိုင်ရင်ဘဝခရီးတန်တရာခီးကရောမလွတ်မြောက်နိုင်ဘူးလားဒီဒါကြောင့်ကျေးဇူးများသလားမများဘူးလား ယံဘိကဝေပုဂ္ဂလောဣမတပုဂ္ဂလတဘဟုကာရောဘိကဝေယံတော်များအိုจิตတို့အယံပုဂ္ဂလောဣရဏသုံးပါးကိုကိုယ်ွယ်သိကတအောင်သင်ကြားပြသပေးတဲ့ဆရာဖြစ်သောပုဂ္ဂိုလ်သည်ဣမတပုဂ္ဂလတတတိဖြစ်သောပုဂ္ဂိုလ်အားဘဟုကာရောမြာသောကျေးဇူးရှိပါပေကုန်၏ဣတိဤသို့ဘဂဝါတို့ဘုန်းတော်တခင်ဘုရားရှင်ကိုရောမြတ်ကြီးသည် ဟောစာကောင်းစွာ မသွေ ဟောကြားတော်မူခဲ့ပါသည်တည်းဒါဘုန်းကြီးတို့ကျေးဇူးများတဲ့ဆရာ၃ပါးတွေကအခုဆရာတစ်ပါးသနံပါဏိကပုလသဗ္ဗရာဘိခဝေယံပုဂ္ဂလံအာဂမယံပုဂ္ဂလံအာဂမပုဂ္ဂလောဣဒံဒုက္ခတိယထာဘူတံပဇာနာတိ ဘယံဒုက္ခသမုရယောတိယထာဘုဒ္ဓပဇာနာတိယံဒုက္ခនិရောဓောတိယထာဘုဒ္ဓပဇာနာတိဘယံဒုက္ခនិရောဓဂာမိနိပရိပရာတိယထာဘုဒ္ဓပဇာနာတိဘယံဘေကဝေပုဂ္ဂလောဣမတ္တပုဂ္ဂလတဘဟုကာရောဘေကဝေယဟန်တော်များဥจิตတို့ပုဏ္ဏစာပရံနောက်ဆရာတမျိုးကယံပုဂ္ဂလံအကျဉ်ပုဂ္ဂိုလ်ကို ယံပုဂ္ဂလံအကျင့်ဆရာဖြစ်သောပုဂ္ဂိုလ်ကို အာဂမအကြောင်းပြု၍ပုဂ္ဂလောတတိဖြစ်သောပုဂ္ဂိုလ်သည်ဣဒံဣတနာမတပါသောခန္ဓာ၅ပါးတရားတိတာဒုက္ခဒုက္ခသစ္စာမိပါပေ၏ဣတိဣတုယတ္တဗုဒ္ဓဟုတ်တိုင်းမှန်စွာပါဇာနာတိတိ၏ယံဣတနာတရားသည် သမုဒိယဒုက္ခသမုဒိယောအယံဤတဏတရားတိတာဒုက္ခသမုဒိယောဒုက္ခဖြစ်ကြောင်းသမုဒိယသစ္စာမိပါပေ၏ဣတိဤသို့ယတ္တဗုဒ္ဓဟူတိုင်းမှသောပဇာနာတိတိအယံဤနိဗ္ဗာန်တရားတိတာဒုက္ခនិရောဓဒုက္ခချုပ်ယံនិရောဓသစ္စာမိပါပေ၏ဣတိဤသို့ယတ္တဗုဒ္ဓဟူတိုင်းမှသောပဇာနာတိတိ၏ ယံဤမေခင်မေကမေခင်7ပါးတရားသည်ဒုက္ခនិရောဓဂ ामि နိပရိပရာဒုက္ခချုပ်ရာသို့ရောက်ကြောင်းကျဉ်လန်းကောင်းမေကပစ္စာမိပါ၏ဣတိဤသို့ယတ္တဗုဒ္ဓဟူတိုင်းမှစွာပဇာနာတိတိဤေကဝေယံတော်များဟူจิตတို့အယံပုဂ္ဂလောဤကဲ့သို့ဒုက္ခသစ္စာသမုဒယသစ္စာនិရောဓသစ္စာမေဃသစ္စာဆိုတဲ့ သစ္စာလေးပါးအမှန်တရားကိုမိမိဉာဏ်မှတဝင်သိတိုင်အောင်ဝိပဿနာဉာဏ်ရိယာဉာဏ်ရိယာမဉာဏ်တို့ဖြင့်သိသိတိုင်အောင်သင်ကြားပြသပြီးတဲ့ဆရာဖြစ်သောပုဂ္ဂိုလ်သည်ဒီမတံပုဂ္ဂလတာတတိဖြစ်သောပုဂ္ဂိုလ်အားဘဟုကာရောများသောကျေးဇူးရှိပါလေ၏ဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်တရားရှင်ကိုရောမြတ်ကြီးသည် ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်းဒီနံပါတ်နှစ်ဖြစ်တဲ့ကျေးဇူးများတဲ့ဆရာကသစ္စာ၄ပါးကိုသိအောင်သင်ကြားပေးတဲ့ဆရာတဲ့။ဘာကိုသိအောင်လဲ။ သစ္စာ၄ပါးကိုသိအောင်သင်ကြားပေးတယ်ဆရာဒီခန္ဓာ၅ပါးယုံနာတရားတွေဟာဒုက္ခသစ္စာအမှန်တရားတဏ္ဍလောဘသာသမှုရိယသစ္စာအမှန်တရားနိဂဟံនិရောဓသစ္စာအမှန်တရားမေခင်၈ပါးကမေဃသစ္စာအမှန်တရားပဲလို့သစ္စာ၄ပါးတရားတွေကိုမိမိဝိပဿနာဉာဏ်ဖြင့်သိအောင် တဏိအရိယာမဉ္ဇဉ်ဖြင့်သိအောင်သင်ကြားပြသပေးတဲ့ဆရာဟာကျေးဇူးမများဘူးလားဒီတော့တစ္ဆာလေးပါးတရားကိုသိအောင်သင်ကြားပေးတဲ့ဆရာတွေမှာဘုန်းကြီးတို့ဝိပဿနာဉာဏ်နဲ့တစ္ဆာလေးပါးကိုသိခြင်းနဲ့အရိယာမဉ္ဇဉ်နဲ့တစ္ဆာလေးပါးကိုသိခြင်းလို့နှမျိုးရှိပါတယ်ဒီဝိပဿနာဉာဏ်ဖြင့်သစ္စာလေးပါးသိပုံကတော့ဘုန်းကြီးတို့ ဒွါရ6ပါးအခုယောဂီများရှုနေတဲ့ဒွါရ6ပါးကပေါ်လာသမျှယုံ nant တရားတွေကိုရှုမှတ်တာမျက်စိနဲ့ဆင်းဆုံးကမြင်တယ်လို့ရှုတာနားနဲ့အတန်းကြားတဲ့ကြားတယ်လို့ရှုတာနှာခေါင်းနဲ့အနက်နမ်းကနမ်းတယ်မှုရဲ့ရှုတာလျှာနဲ့ရတာသာတိကသာတိရဲ့ရှုတာအတွေ့အထိတွေ့ထိကတွေ့ထိရဲ့ရှုတာစိတ်ကိုစဉ်းစားကြံစည်ကစိတ်ကိုစဉ်းစားရဲ့ရှုတာ ဓာတ်ဒွါရ၆ပါးနဲ့အာယုန်နဲ့ဒွါရဆုံတိုင်းဆုံတိုင်းအဲ့ဒီသင်ကြားလာတဲ့ယုတ်တရားနံတရားတွေကိုမပြတ်ရှုမှတ်ဒီဘုန်းကြီးတို့ယောဂီများဒီအာယုန်နဲ့ဒွါရဆုံတိုင်း၆ဒွါရကပေါ်သမျှယုတ်ကသင်ကြားရင်ယုတ်ကို ရှုတယ်နာကသင်ကြားရင်ဘာကိုရှုတယ်လဲအဲ့ဒီလိုယုတ်နံနှစ်ပါးကိုသင်ကြားတဲ့ယုတ်နံနှစ်ပါးကိုရှုပြီးတော့ အနိစ္စသဘောဒုက္ခသဘောအနတ္တသဘောမျှပဲလို့သိနေအောင်ရှုတာအဲဒီလိုယုတ်တရားတန်တရားတွေကို ပေါ်ပြီးတော့ဖြစ်ပြီးပြည့်လို့မမြင်တာရှင်းမှုပြင်းမှုတွေမပြတ်နှိမ့်ဆက်လို့ဆင်းရဲတာကိုယ်လိုတိုင်းမဖြစ်လို့သူသဘောတိုင်းသူဖြစ်နေလို့အစိုးမရတာဒီလိုအနိစ္စဒုက္ခအနတ္တသဘောတွေကိုတိတိကျကျဉာဏ်နဲ့သိပြီဆိုရင်ဆင်းရဲတာသိတာလားချမ်းသာတာသိတာလား ဒါကြောင့်မို့ဒုက္ခသစ္စာကို ပိုင်ပိုင်ခြားခြားသိနေတာဒုက္ခသစ္စာကိုပိုင်ပိုင်ခြားခြားသိနေတာယုံနာတရားတွေရဲ့ဖြစ်လဲဖြစ်လဲဖြစ်လဲဖြစ်လဲဖြစ်လဲဖြစ်လဲနဲ့ဒီဖြစ်မှုပြမှုတွေသိနေပြီဆိုရင်ဒါဆင်းရဲတဲ့သဘောတွေသိနေတာအဲဒီလိုသိရတယ်ယုံနာအာယုန်တွေနဲ့စပ်ပြီးတော့ဆင်းရဲတာကိုဆင်းရဲမှန်သိပြီဆိုရင်အဲ့ဒီပုံမှာနှစ်သက်တွေ့တာမှုဆိုတာရှိသေးရလားမရှိပါဘူး အဲ့ဒီမှာတဏှာဆိုတဲ့သမှုရိယသစ္စာဖြစ်ခွင့်ရသေးရလားမရတော့အဲ့ဒီလိုတဏှာကိုသမှုရိယသစ္စာဖြင့်တရင်ကပန်အားဖြင့်ပယ်လိုက်အဲ့ဒီလိုတဏှာပြင်းသွားတဲ့အခါကျတော့တဏှာမှဆက်ပြီးတော့ဖြစ်လာမယ်ဥပါဒံကံသင်္ခါရဝိညာဉ်ဏယုတ်အစရှိတဲ့ကိလေသာကိုကမ္မဝိပါကဝဆိုတဲ့အဲ့ဒီကိုဆင်းရဲဖြစ်ခွင့်ရှိသေးရလား ဖြစ်ခွင့်မရှိတော့တရင်ကမဟာအားဖြင့်ဒီမှာငြိမ့်သွားတာဒါကိုတရင်ကဏိရောဓတရင်ကနိဗ္ဗာန်နဲ့ဏိရောဓသစ္စာနောက်မိမိတို့ရှုတိုင်းရှုတိုင်းဝိပဿနာမှုရှိတဲ့မိခင်7ပါးတရားတွေမိမိတဏ္ဍာမှာဖြစ်ပွားပြီးတော့သွားအဲ့ဒါကမေဃသစ္စာပဲဒီထားကြအဲ့ဒီလိုဒီမှာဒုက္ခသစ္စာကိုဆင်းရဲတာကိုအမှန်တိုင်းသိယုံနာဖြစ်ဖြစ်အိစ္ဆဒုက္ခတတ္တသဘောကို သိပြီဆိုရင်အဲ့ဒီဒုက္ခသစ္စာလေးကိုသိလိုက်ပြီဆိုရင်ဟိုဘက်ကတမှုရိယာနိရောဓမေဃဆိုတဲ့ဒီတရားသုံးပါးကိုတခါတည်းသိခြင်းကိစ္စကြီးသွားတယ်။ဒါကဝိပဿနာဉာဏ်နဲ့သစ္စာလေးပါးကိုသိပုံပဲ။ဝိပဿနာဉာဏ်နဲ့သိမယ်ဆိုရင်ဒုက္ခသစ္စာဆင်းရဲတာကိုအရင်သိတယ်။ဒါကိုအရင်သိတယ်။အေးဆင်းရဲတာကိုသိတယ်ဆိုတာမြဲတာသိတာလားမမြဲတာသိတာလား။မမြဲတဲ့တရားတွေဟာချမ်းသာလားဆင်းရဲလား။ အဲလိုစင်ရမှန်ပြီးတော့ဒီပေါ်မှာမိမိရဲ့ခန္ဓာဒီယုံနာပေါ်မှာနှစ်သက်တွေ့တာကန့်ညိမှုဆိုတာရှိသေးရဲ့လားဟောအဲ့ဒီမှာတဏှာသမုဒိယပယ်ခြင်းကိစ္စပြီးသွားအဲ့ဒီလိုသူကဒုက္ခသစ္စာကိုမြင်သွားပြီဆိုရင်သမုဒိယသစ္စာပယ်တယ်သမုဒိယသစ္စာပယ်လိုက်ပြီဆိုရင်និရောဓတရင်ကငြိမ့်သွားတယ်မေဃသစ္စာဆိုတာမေဃရှင်ပါးနေဖြစ်ပွားနေတယ်ဆိုတော့ဟောသစ္စာသုံးပါးတစ်ခါတည်းပါသွားတယ်နောက်အရိယာမေဉ္ဉဏ်နဲ့သစ္စာလေးပါးသိဖို့ ဒါတော့အရိယာမေညာနဲ့သစ္စာလေးပါးသိဖို့ဆိုတာလည်းပဲဒီတော်သား၆ပါးကပေါ်လာသမျှယုံ nant တရားတွေကိုရှုမှတ်ပြီးတော့ဝိပဿနာမဲ့ခင်နေအားပြည့်လာတဲ့အခါဗာမဲ့ခင်နေအားပြည့်လာတယ်လေဝိပဿနာမဲ့ခင်နေအားပြည့်ပြီးတော့လာတဲ့အခါပေါ့ဝိပဿနာမဲ့ခင်နေအားပြည့်လာပြီဆိုရင်အရိယာမဲ့ခင်၈ပါးဖြစ်ပေါ်လာတာ

အေးအဲ့ဒီအရိယာမဉ္ဇဉ်ဖြစ်သွားပြီဆိုရင်ရှုတိနေတဲ့ယုံနာသင်္ခါရတရားတွေရောအဲရှုတိရတဲ့ယုံနာသင်္ခါရဆင်းရဲတွေရောရှုတိနေတဲ့နာသင်္ခါရဆင်းရဲတွေရောအကုန်လုံးချုပ်ငင်းတဲ့နိဗ္ဗာန်သဘောတွေကိုဆက်ရောက်ပြီးတော့သွားအဲ့ဒါအရိယာမဲ့တဲ့និရောဓသစ္စာကိုအဲ့ဒီလိုမျက်မှောက်ပြုပြီးတော့သိသွားတာဒါအရိယာမဉ္ဇဉ်နဲ့သိသွားတာဒီအရိယာမဉ္ဇဉ်နဲ့သစ္စာလေးပါးသိပုံကြတော့និရောဓသစ္စာကစတယ် အဲ့ဒီလိုအငြိမ့်တဲ့အကောင်းဆုံးအဲ့ဒီအငြိမ့်တဲ့အကောင်းဆုံးကိုသိရတဲ့အတွင်းရှင်းလိုက်ပြက်လိုက်နဲ့မငြိမ့်တဲ့ဒီလောကီယုံနာသင်္ခါရတွေကိုဆင်းရဲပဲလို့သိချင်းကိစ္စရောမပြေဘူးလားအဲ့ဒီမှာဆင်းရဲဒုက္ခမှသိနိုင်တဲ့အတွက်အဲ့ဒီဆင်းရဲဒုက္ခနိုင်ဒုက္ခသစ္စာမှာနှစ်သက်သာယာမှုတဏှာဖြစ်ခွင့်ရှိသေးရလားနော်ဖြစ်ခွင့်မရှိတော့ အဲဒီလိုတဏှာမဖြစ်နိုင်တာပယ်သောအားဖြင့်ဒီချင်းကိစ္စပြီးသွားတယ်။နောက်အရိယာမေခင်7ပါးကတော့ဘုန်းကြီးတို့និရောဓသစ္စာအရိယာမေခင်7ပါးကတော့မိမိတန်တမှာဖြစ်ပေါ်သွားတဲ့အတွက်ဖြစ်ပွားစေခြင်းကိစ္စပြီးနေတာ။ဓမ္မေခင်7ပါးတွေကဒါအမြင်မိမိရဲ့တန်တမှာဖြစ်ပွားနေတာဆိုတော့ဟောဖြစ်ပွားခြင်းကိစ္စပြီးသွား။ဒါကြောင့်ဒီခုပြောတဲ့အတိုင်းအရိယာမေညာကនិရောဓသစ္စာကိုမျက်မှောက်ပြုသိယုံမျှဖြင့် ကျန်တဲ့သစ္စာ၃ပါးကိုသိခြင်းကိစ္စကြီးသွားတယ်နိရောဓသစ္စာဟောဒီအရိယာမဉ္ဇဏ်နဲ့ဆိုရင်ဘာကိုအရင်ဆုံးသိလဲဆိုတော့နိရောဓသစ္စာဘာကိုအရင်ဆုံးသိလဲဒီနိရောဓသစ္စာနိဗ္ဗာန်ကိုမျက်မှောက်ပြုသွားပြီးငြိမ့်သွားပြီဆိုရင်ရှင်းလိုက်ပြလိုက်နဲ့မငြိမ့်တဲ့ဒုက္ခသစ္စာကိုလည်းသိသွားတယ်အဲဒီဒုက္ခသစ္စာသိပြီးဆင်းရဲမှသိပြီဆိုတော့ဟောမကန့်ကြည့်တဲ့ဟောသမှုရိယတဏှာကိုလည်းတွေ့ခြင်းကိစ္စကြီးသွားတယ် အဲ့ဒီပွားခြင်းကိစ္စဆိုတာကတော့မဂ္ဂင်7ပါးတရားတွေပွားနေတယ်အဲ့တော့ဒီမဂ္ဂင်7ပါးတွေပွားနေတော့မဂ္ဂသစ္စာဒီသစ္စာ၃ပါးကိုလည်းသိခြင်းကိစ္စပြီးသွားတယ်ဒါကြောင့်မို့ဒီသစ္စာ၄ပါးတရားတွေကိုမိမိတို့ဝိပဿနာဉာဏ်နဲ့ပဲဖြစ်စီပေါ့ဗာရမီမပြည့်စုံသေးလို့ဝိပဿနာဉာဏ်နဲ့ပဲဖြစ်စီတကယ်လို့ဗာရမီပြည့်စုံသွားလို့ရှုမှတ်ပွားများအားထုတ်ရင်ဒီတိပ္ပံလမ်းစဉ်တဲ့ရှုပွားအားထုတ်ရင်အရိယာမဉ္ဉဏ်နဲ့ပဲဖြစ်စီ သစ္စာ၄ပါးတရားတွေသိသွားပြီဆိုရင်အပယ်၄ပါးကလုံးဝလွတ်သလားမလွတ်ဘူးလားညာအပယ်၄ပါးကလုံးဝကိုလွတ်သွားပြီလေအဲလိုအပယ်၄ပါးကလွတ်သွားပြီဆိုတော့ဒီသစ္စာ၄ပါးသိအောင်တော်တင်ညွန်ပြပေးတဲ့ဆရာသမားဟာကျေးဇူးရှိသလားမရှိဘူးလားကဲမိမိတို့ရဲ့ဒီဘဝဆင်းရဲခန္ဓာဆင်းရဲလေးတွေမဟုတ်ဘူးဟောဒီမှာ အပေဆင်းရဲကထိအောင်လွတ်အောင်သင်ကြားပေးတဲ့ဆရာဒါကြောင့်ကျေးဇူးရှိတယ်ဆိုကြည့်လိုက်သစ္စာသိစေသင်ကြားပေးမြတ်မေတို့ဆရာသစ္စာသိစေသင်ကြားပေးမြတ်လေတို့ဆရာ ဧကဝေယဟန်တော်များဦးချစ်သားတို့အယံပုဂ္ဂလောဤဆရာဖြစ်သောပုဂ္ဂိုလ်သည်အယံပုဂ္ဂလောဤကဲ့သို့သစ္စာ၄ပါးအမှန်တရားတွေကိုဝိပဿနာဉာဏ်ဖြစ်ဖြစ်စေရိယာမဉာဏ်ဖြစ်ဖြစ်စေသိအောင်သင်ကြားပြသပေးတဲ့ဆရာဖြစ်သောပုဂ္ဂိုလ်သည်ဣမတပုဂ္ဂလာတံဤတကြီးဖြစ်သောပုဂ္ဂိုလ်အားဘဟုကာရောများသောကျေးဇူးရှိပါပေ၏ ဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုယ်တော်မြတ်ကြည်သည်ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်းနောက်နံပါတ်3ဖြစ်တဲ့ဆရာဘုနာသာပရံဘိကဝေယံပုဂ္ဂလအာဂမပုဂ္ဂလောသာသဝနာခေယနာတဝံစေတောဝိမုတ်တိပညာဝိမုတ်တိ ဒိဋ္ဌိဝါဓမ္မေတယံဘိညာယပစ္စည်းကတဝဥပါသံပစ္စာဝိဟာရတိအယံဘိခဝေပုဂ္ဂလောဣမတပုဂ္ဂလံတဘဟုကာရောဘိခဝေယံတော်များဥစ္စတတို့ဘုနာဇဗရဏနောက်တစ်မျိုးကယံပုဂ္ဂလံကျင်ဆရာဖြစ်သောပုဂ္ဂိုလ်ကိုအာကမအကြောင်းပြု၍ပုဂ္ဂလောတိဖြစ်သောပုဂ္ဂိုလ်သည်အာတဝနံအာတဝတရားတို့၏ခယံကုံခြင်းကြောင့် အနာတဝံအတဝမရှိသောစေတော်ဝိမုတ်တိကိလေသာတို့မှလွတ်မြောက်သောအရဟတဘုစိတ်သမာဓိကို၎င်းပညာဝိမုတ်တိကိလေသာတို့မှလွတ်မြောက်သောအရဟတဘုပညာကို၎င်းဒိဋ္ဌိဝဓမ္မေယခုဘဝ၌ပင်လျင်ဒိဋ္ဌိဝဓမ္မေယခုအာထုတ်နေစဉ်၌ပင်လျင်တရားမိမိကိုယ်တိုင်ပညာရပြီ၍ သစ္စည်းကတဝံမျက်မှောက်ပြု၍ဥပသံပစ္စပြည်စည်းပြည်စုံစေ၍ဝိဟာရတိနေဘေခဝေယံတို့များဥจิตတို့ယံပုဂ္ဂလောဤဆရာဖြစ်သောပုဂ္ဂိုလ်သည်အယံပုဂ္ဂလောဤအသောကိုခံကြောင်းဖြစ်တဲ့ရတမရတဘောသို့ရောက်စေရောက်အောင်သင်ကြားပြသပေးတဲ့ဆရာဖြစ်သော ပုဂ္ဂိုလ်သည်ဟိမတာပုဂ္ဂလာတံဤတပည့်ဖြစ်သောပုဂ္ဂိုလ်အားဘုကာရောများသောကျေးဇူးရှိပါ၏ ဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်တရားရှင်ကိုရောမြတ်ကြည်သည်ဟောစာကောင်းစွာ မသွေဟောကြားတော်မူခဲ့ပါ၏တည်းနံပါတ်3ဖြစ်တဲ့ဆရာကတော့သရတမေညာပူညာရောက်အောင်ပေါ့ကာမတဝဘဝတဝဒိဋ္ဌတဝဝိဇ္ဇာတဝဆိုတဲ့အာတဝတရား၄ပါးတို့ရဲ့ ကင်းရကုံရချုပ်ရငြိမ်းရဖြစ်တဲ့နိဗ္ဗာန်ရောက်တနည်းအားဖြင့်ကိလေသာဝကမ္မဝဝိပါကဝဆိုတဲ့ဝတ်ဆင်းရဲတွေကအာလုံးလွတ်မြောက်လာရအောင်သင်ကြားပြသပေးတဲ့ဆရာကျေးဇူးမရှိဘူးလားဗျာအဲလိုဒီအရိယာမဉ္ဇဉ်ကြီးရဖို့အတွက်ရတ္တမိတ်ဉာဏ်ကိုရောက်အောင်သင်ပြပေးတယ်ဆိုတာလည်း ဘုန်းကြီးတို့ဒီမှာအရဟတမေဘူအရဟတမေအရဟတဘူကိုရောက်အောင်ဘယ်လိုအားထုတ်ရသလဲဆိုရင်အခုယောဂီတို့အားထုတ်နေတဲ့အတိုင်းနဲ့ဒွါရ၆ပါးကနေပေါ်လာသမျှသင်ရှားတဲ့ယုံနာတရားတွေကိုဒီတိုင်းရှုသွားရတာပဲတခုတည်းရှုရမှာလားပေါ်သမျှအာယုရှုရမှာလား၆ဒွါရကပေါ်သမျှအာယုမျက်စိဘောက်ကမြင်မြင်နဲ့ရှုနားဘောက်ကကြားကြားနဲ့ရှုနှာခေါင်းဘောက်ကနားနားနဲ့ရှု အဲ့ဒီထင်ရှားတဲ့ယုံနာတွေကို ရှုသွားတာ။အဲ့လိုထင်ရှားတဲ့ယုတ်တရားနံတရားတွေအဲ့ဒီမှာဆောက်တော်ရကပေါ်သမျှအာယုန်တိုင်းကိုရှုလို့တတိအားတမာရီအားတွေအာကောင်းလာတာနဲ့အမျှယုတ်တဘောနံတဘောအဖြစ်ဖြစ်သဘောတွေကိုသိပြီးတော့ဝိပဿနာဉာဏ်တွေအင်းအားပြည့်စုံလာတဲ့အခါပေါ့ဝိပဿနာဉာဏ်အားတွေပြည့်စုံလာတဲ့အခါကျတော့ အရိယာမဉ္ဇဉ်တွေအစဉ်စဉ်တက်လာသောတပတ္တိမဉ္ဇဉ်ပူညာကနေပြီးတော့သဂရာဂမိမဉ္ဇဉ်ပူညာသဂရာဂမိမဉ္ဇဉ်ပူညာကနေပြီးတော့အနာဂမိမဉ္ဇဉ်ပူညာအနာဂမိမဉ္ဇဉ်ပူညာကနေပြီးတော့အရဟတမဉ္ဇဉ်ပူညာတန်အောင်ဆက်ရောက်ပြီးတော့နိဗ္ဗာန်မျက်မှောက်ပြုသွားတယ်အဲဒီလိုရတ္တမညာပူညာဆက်ရောက်ပြီးနိဗ္ဗာန်မျက်မှောက်ပြုသွားပြီဆိုရင်ဒီပုဂ္ဂိုလ်ရဲ့ဘဝနောက်ထပ်ဘဝကြီး ရပါဦးမလားနောက်တော့ဘုန်းကြီးတို့ယဟန္တာရဲ့သုတိစိတ်ဟာဘယ်ဘဝဘယ်ဂတိဘယ်ယောနိဘယ်တတ္တဝါမှာမှမတည်တော့အဲ့တော့ဘယ်တတ္တဝါမှာမှမတည်တော့တဲ့အတွက်သံတရာရဲ့မိတော့မိတရားကြီးအပြီးငြိမ့်လားမငြိမ့်ဘူးလားလုံးဝငြိမ့်သွားတယ်ဆင်းရဲတွေကုန်ငြိမ့်သွားတယ်ဒီဟတ္တပညာဘုံညာရပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဆင်းရဲတွေငြိမ့်သွားတယ်အဲ့လို သန္တရာဆင်းရဲခန္ဓာဆင်းရဲတွေအလုံးငြိမ့်တာတဲ့အဆင့်ရောက်အောင်သင်ကြားပေးတဲ့ဆရာဟာရောယေရှုမရှိဘူးလားဗျာသုအရဟတဖို့တည်စေသင်ကြားပေမြတ်လေးတို့ဆရာအရဟတဖို့တည်စေသင်ကြားပေ မြတ်လေးတို့ဆရာဒီတော့ဘုန်းကြီးတို့ယောဂီများရဲ့တန္တရာဆင်းရဲဒီခန္ဓာဆင်းရဲဒီအာလုံးဆင်းရဲအာလုံးကလွတ်မြောက်တဲ့ တရားနိလန်းနေဆိုတာအခုဒီပฏิပဒံမေခင်လမ်းစဉ်တွေပဲလေဒီပฏิပဒံမေခင်လမ်းစဉ်တွေတိုင်းနေ့နေ့ကရှင်းသုံးပွားများအားထုတ်သွားလို့မိမိပါရမီလျောက်ဝိပဿနာဉာဏ်အားဖြင့်ရင့်ချယ်ပြည့်စုံလာပြီဆိုရင်အရိယာမေဉာဏ်တွေရောမရနိုင်ဘူးလားအဲ့ဒီအရိယာမေဉာဏ်တွေကလည်းမိမိပါရမီလျောက်အဆင့်ဆင့်အဆင့်ဆင့် ဇိယမညာတွေတက်ပြီးတော့နောက်ဆုံးအရဟတမညာပူညာဖြစ်အောင်ဆက်ရောက်မျက်မှောက်ပြုတည်တည်သွားပြီဆိုရင်နောက်ထပ်ဘဝအသစ်ခန္ဓာအသစ်ရနိုင်ပါဦးမလားဒီပြီးတော့ဆင်းရဲအလုံးမငြိမ်းနေဘူးလားဒီဒီဆင်းရဲအလုံးကလွတ်မြောက်နိုင်တဲ့တရားနိလန်းတွေပြင်းနေတဲ့ဆရာသမားယေရှုရှိသလားမရှိဘူးလား ဒါကြောင့်အယံဘိကဝေပုဂ္ဂလောဣမတပုဂ္ဂလတဘဟုကာရောဘိကဝေယံတော်များအိုချစ်သားတို့အယံပုဂ္ဂလောဤကဲ့သို့အရတမေညာအရတဖုညာရောက်အောင်ပင်ကြပြတ်တာပြီးတဲ့ဆရာဖြစ်သောပုဂ္ဂိုလ်သည်ဣမတပုဂ္ဂလတံဤတပည့်ဖြစ်သောပုဂ္ဂိုလ်အားဘုကာရောများသောကျေးဇူးရှိပါ၏ ဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင် ကိုရောမြတ်ကြီးသည်သောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်းီတော့ဘုန်းကြီးတို့ယောဂီများကျေးဇူးများတဲ့ဆရာဘယ်နှမျိုးလဲမိမိတို့လောကီအနေအားဖြင့်သာဝန်နေရည်ပြည့်စုံအောင်တတ်ပညာတွေသင်ကြားပေးခဲ့တဲ့ မူလတန်းကသင်ကြားပေးခဲ့တဲ့ဆရာရောကျေးဇူးမများဘူးလားအလေတန်းအထက်တန်းသင်ကြားပေးတဲ့ဆရာရောကျေးဇူးမများဘူးလားမိမိတို့တက္ကသိုလ်ရောက်ပြန်တော့လည်းပဲတက္ကသိုလ်ကနေသင်ကြားပေးခဲ့တဲ့ဘွဲ့ဒီဂရီတွေရအောင်သင်ကြားပေးတဲ့ဆရာသမားတွေရောကျေးဇူးမများဘူးလားဒါရင်လားဆိုတော့မိမိတို့ရဲ့သာဝတ်နေစီပြည့်စုံအောင်လက်မှုတတ်ခြင်းညာနှုတ်မှုတတ်ခြင်းညာဆက်မှုတတ်ခြင်းညာစသည်ဖြင့် ဒီလိုဘဝမှာယက်တည်နိုင်အောင်သင်ကြားပေးတဲ့ဆရာသမားတွေရောကျေးဇူးမများဘူးလားကဲအဲ့ဒီတဲ့အဲ့ဒီတဲ့သူတို့ဟာတဘဝဇာအတွက်မိမိတို့ကိုကျေးဇူးပြုကြတယ်တဘဝချမ်းသာရေးအတွက်ကျေးဇူးပြုကြတယ်အခုတရားတွေတရဏဂုံတရားသင်ကြားပေးတဲ့ဆရာသစ္စာ၄ပါးသိအောင်သင်ကြားပေးတဲ့ဆရာအရတမေဘုံညာရအောင်သင်ကြားပေးတဲ့ဆရာဒီဆရာများကတော့ဖြင့်ဒီတဘဝတွေမဟုတ်တော့ဘူးသံတရာဘဝအဆက်ဆက် အပယ်ဆင်းရဲတွေခန္ဓာဆင်းရဲတွေသန္တရာဆင်းရဲတွေကလွတ်မြောက်အောင်သင်ကြားပေးကြတဲ့ဆရာတွေဖြစ်တဲ့အတွက်ကျေးဇူးမများပေဘူးလားဗျာဒီတော့အဲ့လိုကျေးဇူးရှိတဲ့ကျေးဇူးများတဲ့ဆရာသမားရဲ့ကျေးဇူးတွေကိုထိတိုင်းမေ့ထားရမှာလားအမှတ်ရနေရမှာလားအများအမှတ်ရနေရမှာခုဒီနေ့ဘုန်းကြီးကဒါကိုတတိယသတင်းစာလေးကောက်ကြည့်လိုက်ဆရာကတော်ပွဲသတင်းစာလေးကောက်ကြည့်လိုက်အာစီယပူဇော်ပွဲ ဒီနေ့စဉ်သတင်းစာတွေကိုကြည့်လိုက်ကြည်တိုင်းကြည်တိုင်းမှာမိမိတို့ပေါ်မှာကျေးဇူးများခဲ့တဲ့ဆရာသမားတွေရဲ့ဂုဏ်ကျေးဇူးကိုအောက်မေ့အမှတ်ရပြီးတော့ကျေးဇူးဆက်နေတာမလုပ်နေကြတာလေကျေးဇူးဆက်နေကြတာအဲလိုကျေးဇူးဆက်နေကြတာလေးကိုခုဘုန်းကြီးတို့ယောဂီများသိချင်သိရအဲလိုကျေးဇူးဆက်နေကြတော့တဘဝဇာလေးမိမိချမ်းသာရေးအတွက်ကျေးဇူးပြုထားတဲ့ဆရာသမားရဲ့ကျေးဇူးကိုတောင်မမေ့ရင် တတံတရာလုံးဆင်းရဲကလွတ်မြောက်အောင်သင်ကြားပေးတဲ့ဆရာသမားရဲ့ခြေစူးကိုရောမေ့တယ်လားမမေ့တယ်ဘူးလားလုံးဝမမေ့ဖြစ်ဘူးအမြဲတမ်းအမှတ်ရပြီးခြေစူးဆက်အဲ့လိုခြေစူးဆက်တဲ့အခါမှာဘုန်းကြီးတို့ယောဂီများအမိတပူဇာဓမ္မပူဇာဆိုတဲ့ပူဇော်ခြင်းနှမျိုးရှိပူဇော်ခြင်းဘယ်နှမျိုးရှိလဲနှမျိုးမှာဘုရားအစရှိတဲ့ဘုရောကောင်းများအမိတပူဇာတဲ့ ဓမ္မပူဇာဖြင့်ပူဇော်တာကိုပူပြီးတော့မြင်လို့တယ်။ရသော်ဘုရားရှင်ဟာခါရဘာမှာဝေသာလီပြည်မှာတရင်သုံး။အဲဒီမှာဘုရားရှင်ကိုရောမြတ်ကြီးဟာခြေသားလို့တဲ့။ငါဘုရားယနေ့လွန်မြောက်၄လရောက်လို့ရှိရင်ပြိနိဗ္ဗာန်ခန္ဓာပြိနိဗ္ဗာန်ဝင်ဆံတော်မူတော့မယ်။ရသော်ဘုရားမိန့်ချတော့အဲဒီစကားကိုကြားရတဲ့အာလုံးပုထုဇဉ်ယဟန်တော်လေး စိတ်တွေမထိန်နိုင်အဲ့ဒီမှာစိတ်တွေမထိန်နိုင်တော့တခါလဲငိုယိုးကြရသော်ဘုရားမှတွဲပြီးခြံကလေးဘု து ကိုအားကိုးရပါတော့မလဲယနေ့လွန်မြောက်လေးလရောက်လို့ရှိရင်ဘုရားရှင်ကိုရောင်မြတ်ကြီးခန္ဓာဗိနိဗ္ဗာန်ဝန်ဆံတော်မူတော့မယ်မိမိတို့ရဲ့အားကိုးရာတော့ဖြင့်မိမိတို့မဲ့ပြီမိမိတို့အရေးကွဲပြီဆိုပြီးတော့ဝမ်းနဲ့ပူဆွေးကြတယ်

ငါအားထုတ်မှဖြစ်မယ်ဆိုပြီးတော့အခြားအခြားတန်ခါများနဲ့မရောနှောပဲနဲ့တပါးတဲ့ဧကစားရီအဲ့ဒီမှာတခါလေတရားကျင့်ပွားအားထုတ်ပြီးတော့နေတယ်အခြားခြားယဟန်တော်တွေကသွားပြီးတော့တခါလေဓမ္မရမမထေကိုသွားပြီးတော့ပြောဆိုကြတယ်။သံဃာအစည်းအဝေးကြီးကိုတက်ဖို့အတွက်ခေါ်တယ်။စကားတစ်ခွမှပြန်မပြောဘူး မိမိအားထုတ်နေတဲ့တရားကိုပဲရှုပွားနေတယ်ရက်ပြီးတော့ရှုပွားနေတယ်ထိုင်ပြီးတော့ရှုပွားနေတယ်စဉ်းညာလျှောက်ပြီးရှုပွားနေတယ်အဲဒီလိုတတိကံပြီးတော့တရားကိုပဲရှုပွားနေတယ်မြတ်စွာဘုရားရှင်တက်တော်တင်ရှားရှိနေခြင်းမှာမြတ်စွာဘုရားရှင်ကိုမြတ်စွာဘုရားဟောကြားထားတဲ့ဒီတတိပဒံအချင်းမြတ်ရှင်ကပူဇော်မယ်မြတ်စွာဘုရားတက်တော်တင်ရှားရှိနေခြင်းမှာငါတရားအသိဉာဏ်တူရအောင် ဒီခန္ဓာဆင်းရဲတန်ត្រာဆင်းရဲတွေကလွတ်မြောက်တဲ့ဉာဏ်အသိဉာဏ်ဓုတွေရအောင်လားကြိုးစားအားထုတ်မယ်ဆိုပြီးတော့တပါးနဲ့အားထုတ်ဘယ်ပုဂ္ဂိုလ်ကလာခေါ်လို့မှလည်းမကြောက်ဘယ်ပုဂ္ဂိုလ်နဲ့မှလည်းပဲစကားမပြောတော့အဲဒီမှာတရားအားထုတ်နေတဲ့အခါနောက်ယဟန်တွေကမြတ်စွာဘုရားကိုရှောက်တယ်မြတ်စွာဘုရားဓမ္မဓမ္မမထေရမြတ်စွာဘုရားကိုမချစ်ပါဘူးဗျာမြတ်စွာဘုရားကိုသူမချီးညိုပါဘူးတဲ့ မြတ်စွာဘုရားရှင်ပြိဋိဘဝန်ဆံတော်မူမည်လို့ပြောပြီးတဲ့စကားကြားရတဲ့မိကြားစကားမိစကားကြားနာရပြီးတဲ့အချိန်ကစပြီးတော့သံဃာတော်ရှင်များများဘုရားရှင်နဲ့စပ်ပြီးတော့အဲ့ဒီမှာစီဝေပွဲဆွေးနွေးပွဲတွေညှိနှိုင်းပွဲတွေဆောင်ရွက်ကြပါလေအဲ့ဒီညှိနှိုင်းစီဝေပွဲတွေကိုလည်းပဲသံဃာအစည်းအဝေးတို့လည်းပဲဒီဓမ္မရာမမတက်ပါဘူးဗျာ အခြားအခြားသံဃာများနဲ့လည်းပဲသူစကားမပြောပဲတပါးတည်းပဲခွဲပြီးကြည်နေပါတယ်ဗျာလို့မြတ်စွာဘုရားဆောတော်မြတ်စွာဘုရားဓမ္မရမကိုခေါ်တဲ့ဓမ္မရမမထေရကိုခေါ်ပြီးတော့အဲ့ဒီမှာသံဃာပိဋကကြားပေါ့မြတ်စွာဘုရားရှင်ကိုရမေကြီးကတော့သိကြီးပေါ့သို့တော်လည်းပဲအများသံဃာသိဖို့အတွက်မြတ်စွာဘုရားရှင်မေးတဲ့အခါကျတော့ဟူဓမ္မရမမထေရကလည်းအမှန်တိုင်းဖြေပါတယ်တပည့်တော်သံဃာစီဘူးဝဲတက်တနာမတွဲပါမတွားပါဘူး သံဃာများတဲ့စကားမပြောဘူးဆိုတာဟုတ်သလားဟုတ်ပါတယ်ဘာလို့နေတာလဲဘာကြောင့်စကားမပြောတယ်လဲဆိုတော့မှအဲ့ဒီမှာတတိတော်ကမြတ်စွာဘုရားရှင်ကိုရောမြတ်ကြီးယနေ့လွန်မြောက်လေးလရောက်လို့ရှိရင်ပြိဋိဘဝန်ဆံတော်မူတော့မယ်ဆိုတဲ့အမိစကားကြားရတဲ့အချိန်ကစပြီးတော့တတိတော်ဟာအရှိန်နောက်တောင်မြောက်ဆိုတာတောင်မသိတော့တတိတော်တတိတွေလင်းဟင်းသွားခဲ့ပါလေအာကိုရမဲ့ပြီငါတို့တော့အမိခုမဲ့ပြီ ဆိုပြီးတော့အဲ့ဒီမှာစိတ်ထဲမှာယူကျုံမရတတိတော်မှာဖြစ်နေပါတယ် ဒါပေမဲ့လို့မိမိမှလည်းပဲမြတ်စွာဘုရားကပြိဋိဘဝန်ဆံတော်မူတော့မယ်အားကိုးလောက်တဲ့တရားကိုမှလည်းမပြည့်စုံသေးဘူးအဲဒီလိုမြတ်စွာဘုရားတတ်တော်ထင်ရှားရှိနေစဉ်အားကိုးလောက်တဲ့တရားအသိဉာဏ်ဒုရအောင်မြတ်စွာဘုရားအားလည်းတရားဖြင့်ပူဇော်ရန်ရောက်အောင်ဒါတရားပဲကြိုးစားပြီးတော့အားထုတ်တော့မယ်ဆိုပြီးတော့တပည့်တော်ဣရိယာပုတ်၄ပါး ဣရိယာပုမရွေးပဲနဲ့အချိန်မရွေးနေရမရွေးပဲတပည့်တော်ရှင်ပွားအားထုတ်နေပါလေဆရာတပည့်တော်မြတ်စွာဘုရားကိုတရားကျင့်ပြီးတော့တပည့်တော်ပူဇော်နေပါလေဆရာလို့ရှောက်တော်မှာအဲ့ဒီမှာမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကတတ္တသာရုသာရုဒီတတ္တသာရုကာရန္တတဝါဘေကဝေအင်းကြီးနာပိမယေတိနေဟာမတိနေဟာဝန္တေနာဘိက္ခုနာနာမဓမ္မာရမသတိတိနေဝဘဝိတဗံ တထမြတ်စွာဘုရားရှင်ကိုရောမြတ်ကြီးသည်သာရုသာရုတိကောင်းပါပေစွာကောင်းပေစွာဟုတတ္တတို့ဓမ္မရမမတိဟာသာရုကာရကောင်းချီဘုဒ္ဓတဝါပေးတော်မူ၍မြတ်စွာဘုရားကတရားနဲ့တပည့်တော်ပူဇော်နေပါလေဗျာလို့လျှောက်ထားလိုက်တဲ့အခါမြတ်စွာဘုရားသာရုခေါ်တော်မူတာသာရုသာရုတိကောင်းပါပေစွာကောင်းပေစွာဟုတတ္တတို့ဓမ္မရမမတိအား သာရုကာရကောင်းကြီးကိုတတဝါပေးတော်မူ၏ဘိက္ခဝေယဟန်တော်များဥจิตတာတို့တပါးရယဟန်တော်တွေပဲလှည့်ပြီးတော့မြတ်စွာဘုရားမိန့်တော်မူတယ်။အင်းကြီးနာတိတပါးသောအင်းကြီးနာတိတပါးသောယဟန်တိတိမရိငါဘုရားအပေါ်၌စိနေဟာဝန္ဒေနာချေချင်းရှိတော်ဝါကြီးညိုခြင်းရှိတော်ဘေကုဏနာမယဟန်မိတိကဓမ္မရမပရိသေနေဝ ဓမ္မရာမနဲ့တူတည်တာလည်းဓမ္မရာမကဲ့သို့တရားနဲ့ပူဇော်ခြင်းတည်တာလည်းဘဝိတ္တဘာဖြစ်ရ၏ဖြစ်သားတို့ငါဘုရားပေါ်မှာချစ်တယ်ငါဘုရားပေါ်မှာကြည်ညိုတယ်ငါဘုရားပေါ်မှာမြတ်လို့တယ်ဆိုရင်ဓမ္မရာမမထေခဲ့သူပဲသင်တို့တရားဖြင့်ပူဇော်သင့်တယ်တဲ့တရားဖြင့်အထုတ်သင့်တယ်တဲ့။နိုင်မစ္စမလာကန္တာတိပူဇာကရုံဓမ္မမှာပူဇာကရုံတိနာမ ဓမ္မလူဓမ္မပฏิပိစ္ဆန္တာယေဝပဏာမပူဇန္တာပူဇန္တိနာမတိမကြံငါဖယအာမာလာကနာတိပဏ္ဏတာသာတိတို့ဖြင့်ပူဇံပူဇော်ခြင်းကိုကရုဏာပြုတော်သူတို့သည်မမငါဖယအာပူဇာအမြတ်ဆုံးသော ပူဇော်ခြင်းဖြင့်ပူဇော်ခြင်းကိုနာကရုဏတိနာမပြုသည်မမည်ကိုငါဖယကိုပဏ္ဏတာသရှိသည်ဖြင့်လူရန်ပူဇော်ခြင်းဟာ ငါဘုရားကိုအမြတ်ဆုံးသောပူဇော်ခြင်းဖြင့်ပူဇော်ရာမရောက်ဘူးငါဘုရားကိုစွမ်းသင်္ကန်းကြောင်းဖြစ်ပစ္စည်းလေးပါဖြင့်အာမိတာပူဇာဖြင့်ပူဇော်ခြင်းဟာအမြတ်ဆုံးသောပူဇော်ခြင်းဖြင့်ပူဇော်ရာမရောက်ဘူးတဲ့ဘယ်လို ပူဇော်မှပူဇော်ရာရောက်တယ်လဲဆိုရင်ဓမ္မနုဓမ္မလောကုတ္တရာတရား၉ပါးအားလျောသောတတိပဒံမေခင်အကျင့်တရားကိုကျင့်ကြံပွားများအထုတ်ခြင်းကို ပฏิပိသတာယေဝပနာကျင်တော်သူတို့ဒီသာလျင်ဝါကျင်တော်သူတို့ဒီကမံငါဘုရားကိုပူဇေတိနာမအမြတ်ဆုံးသောပူဇော်ခြင်းဖြင့်ပူဇော်သည်ညီကုန်၏ဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုရောမြတ်ကြီးသည်ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်း ဒီတော့မိမိပေါ်မှာကျေးဇူးရှိနေတဲ့ဆရာသမားကျေးဇူးရှိနေတဲ့ပုဂ္ဂိုလ်များပေါ်မှာပူဇော်ကြမယ်ဆိုရင် အာမိတပူဇာဓမ္မပူဇာပူဇော်ခြင်းဘယ်နှမျိုးရှိတယ်။အဲဒီပူဇော်ခြင်းနှစ်မျိုးမှာဘုရားစာရှိတဲ့ရိယာသူတော်ကောင်းများကတော့အာမိတပူဇာထက်ဓမ္မပူဇာဖြင့်ပူဇော်တာကိုမြတ်လို့တော်မူ၏။ဒါကြောင့်မို့ဆရာသမားများကိုပူဇော်တဲ့အခါကဏ္ဍမျိုးမှာဓမ္မပူဇာဖြင့်ပူဇော်ခြင်းဟာ အမြတ်ဆုံးသောပူဇော်ခြင်းနဲ့ဘာနဲ့ပူဇော်တာလဲတကယ်အမြတ်ဆုံးသောပူဇော်ခြင်းဖြင့်ပူဇော်တာမိမိပစ္စည်းလေးပါးဖြင့်ပူဇော်နေခြင်းကိုမြတ်စွာဘုရားမြတ်လို့သလားမမြတ်လို့ဘူးလားအမြတ်လို့ဘူးဒါကိုအမြတ်ဆုံးသောပူဇော်ခြင်းဖြင့်ပူဇော်တာမဟုတ်ဘူးတဲ့တကယ်လို့ငါဘုရားပုံမှာတကယ်မြတ်လို့တယ်ငါဘုရားပုံမှာတကယ်ကြည်ညိုတယ်ဖြစ်တယ်ဆိုရင်ဓမ္မဓမ္မမထေခဲ့သူတရားကျင့်ပြီးပူဇော် ဘာလုပ်ပြီးပူဇော်ရမှာလဲဒီတရားနဲ့ပူဇော်တာကိုဘုရားရှင်မမြတ်လို့ဘူးလားအဲတော့ဘုရားရှင်ရဲ့တပိသတန်ဃာတော်များဟာလည်းပဲဒီလိုပဲလေတရားရှင်များဟာလည်းပဲမိမိတို့ဘုံမှာပူဇော်ကြမယ်ဆရာသမားရဲ့ဂုဏ်ကျေးဇူးကိုသိပြီးပူဇော်ကြမယ်ဆိုရင်အာမိတာပူဇာတဲ့ဗာနဲ့ပူဇော်ရမှာလေဒီဓမ္မပူဇာဆိုတဲ့တရားဖြင့်ပူဇော်ပါတရားဖြင့်ပူဇော်ခြင်းဟာအမြတ်ဆုံးပူဇော်ခြင်းပဲ ဘာနဲ့ပူဇော်တာလဲအညက်ဆုံးပူဇော်တာကြပြန်ပြောဘာနဲ့ပူဇော်တာလဲအေးအညက်ဆုံးပူဇော်တာဒါကြောင့်မို့တရားနဲ့ပူဇော်တာကိုဘုရားရှင်တို့မြတ်လို့တယ်ဟုတ်တယ်မို့လားတာမပန်းရည်ကြံစီမိစသည်ဖြင့်လူရန်ပူဇော်တာကြောင်းဆွမ်းသင်္ကာကြောင်းစိတ်ပစ္စည်းလေးပါဖြင့်ပူဇော်တာဒါအမြတ်ဆုံးသောပူဇော်တာနဲ့ပူဇော်ရမရောက်ဘူး တကယ်အမြတ်ဆုံးတော့ပူဇော်ခြင်းနဲ့ပူဇော်တော့မယ်ဆိုရင်တရားနဲ့ပူဇော်ဗာနဲ့ပူဇော်ရမှာလေတရားနဲ့ပူဇော်ခြင်းဟာအမြတ်ဆုံးပူဇော်ခြင်းပဲဗာပူဇော်ခြင်းလေဒီဆိုလိုက်တန်ငင်နန္တာအဖြာပြာပူဇော်တာကမမြတ်ပေပန်းနှင့်နတ်သာ အချာပြာပူဇော်တာကမမြတ်ပေဆိုလိုက်တရားကျင့်ကံ ပူဇော်တာဧရာမြတ်ဆုံးပေတရားကျင့်ကပူဇော်တာဧရာအမြတ်ဆုံးပေ ပူဇော်လေတရားနှလုံးအမြဲဆုံးအမြဲဆုံးနဲ့ပူဇော်လေ မြတ်ဆရာတရားကျင့်ကပူဇော်လေပူဇော်လိုကမြတ်ဆရာတရားကျင့်ကပူဇော်လေ ဆရာသမားများကိုပူဇော်မယ်ဆိုရင်ဘာနဲ့ပူဇော်ရမလဲတရားနဲ့ပူဇော်ခြင်းဟာအမြတ်ဆုံးသောပူဇော်ခြင်းပဲဒါကြောင့်မို့တရားနဲ့ပူဇော်ဖို့ဆရာသမားကိုမိမိတို့ဆရာသမားရဲ့ဂုဏ်ကျေးဇူးတွေအောင်းမိနဲ့မှတ်ရမယ်ဆရာသမားကိုကျေးဇူးဆက်မယ်ဆိုရင်တရားချင်းပြီးပူဇော်တာကတော့အမြတ်ဆုံးပူဇော်ခြင်းပဲဒါကြောင့်ဘုန်းကြီးတို့ရှင်မြတ်ဝဓမ္မမိသားစုများမှာလည်းဆရာသမားရဲ့ဂုဏ်ကျေးဇူးကိုသိလို့ ရဟန်းသမားရဲ့ကျေးဇူးတွေဆက်ကြမယ်ဆိုရင်ဗာနဲ့ကျေးဇူးဆက်ကြမယ်ဒီတရားကျင့်ပြီးတော့ကျေးဇူးဆက်ကြမယ်တရားကျင့်ပြီးတော့ပူဇော်မယ်တရားလုပ်ပြီးအားထုတ်ပြီးတော့ပူဇော်မယ်အဲလိုပူဇော်ခြင်းဟာတော့ဖြင့်အမြတ်ဆုံးသောပူဇော်ခြင်းပဲဟုတ်တယ်မလားဘုရားရှင်ကိုတော်မြတ်ကြီးကိုတော်တိုင်းချီးကျူးသလားမချီးကျူးဘူးလားဗျာအဲဒီလိုတရားကျင့်ပြီးပူဇော်တာကတော့ဖြင့်အမြတ်ဆုံးပူဇော်ခြင်းလို့ဘုရားရှင်ကိုတော်တိုင်းအမိန့်မရှိဘူးလား ဒါကြောင့်နာယိမရှံမာလာခန္ဓာတိပူဇာကရောဓမ္မမပူဇာကရောတိနာမဓမ္မနုဓမ္မပရိပိစ္ဆတာယေဝပဏ္ဏမပူဇင်းတိနာမတိမကြံငါဗျာအမလာကဏတိဟိပန္နတသဗ္ဗိတို့ဖြင့်ပူဇာပူဇော်ခြင်းကိုကရုဏာပြုတော်သူတို့သည် မင်္ဂဘုရားအပူဇော်အမြတ်ဆုံးသော ပူဇော်ခြင်းကိုနာကရောတိပူဇော်သည်မမည်။ဘာဏ္ဍသတိဖြင့်ပူဇော်ခြင်းကိုအမြတ်ဆုံးသော ပူဇော်တာနဲ့ပူဇော်သည်မမည်သေးဘူးတဲ့။ဓမ္မလူဓမ္မလောကုတ္တရာတရားကိုပါအားလျော်သောသတိပဋ္ဌာန်မေခင်အရှင်မြတ်တရားကိုကျင့်ကြံပွားများအားထုတ်နေခြင်းကိုပฏิပိသတာယေဝပန ပฏิပစ္စတာဇေဝပါဏာဒီပฏิပဒမိခင်ဆိုတဲ့အကျင့်ပြတရားတွေကိုကြင့်ကြံပွားများအားထုတ်၍နေသောသူတို့အတိကဝါသူတို့အတိကမံငါဖရာကိုပူဇင်းသည်နာမအများဆုံးသောပူဇော်ခြင်းနှင့်ပူဇော်သည်မိပါပေ၏ဣတိဤသို့ဘဂဝါတို့ဘုန်းတော်တခင်ဖရာရှင်ကိုရောမြတ်ကြီးသည်ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်း